တမန်တော်ဝတ္ထုအခန်းကြီး28အငယ်1မှ6ကုန်းပေါ်သို့ရောက်သောအခါထိုကျွန်းကမေလိတီကျွန်းဖြစ်သည်ကိုသိကြ၏မိုးရွာ၍ချမ်းသောကြောင့်လူရိုင်းတို့သည်မိမွေးပြီးလျင်ငါတို့အပေါင်းကိုလက်ခံ၍အထူးသဖြင့်ကျေးဇူးပြုကြ၏ပေါလုသည် ထင်းကိုဆုသိမ်း၍မိပေါ်မှထည့်စဉ်တွင်မွေဆိုးသည်မိငွေတဲကထွက်၍ပေါလု၏လက်ကို တွယ်လျက်နေ၏ ထိုလူရိုင်းတို့သည်မြင်လျှင်ဤလူကားလူအသက်ကိုတတ်သောသူအမှန်ဖြစ်၏ပင်လေဘေးမှလွတ်တော်လဲအသက်ရှင်စေခြင်းဟာတရားသည်အခွင့်မပေးဟုအချင်းချင်းဆိုကြ၏ပေါလုသည်မွေကိုမိတဲ့သို့ခါချ၍အဘဲဘေးမျှမတင်သူသည်တကိုယ်လုံးရောင်ပြီးတခဏချင်းတွင်လဲ၍တေမီဟုထိုသူတို့သည်ကြာမြင့်စွာငန့်လင့်တော်လဲ သူ၌မကောင်းသောအပြစ်သစုံတစ်ခုကိုမျှမမြင်လင်သဘောပြောင်းလဲ၍ဤသူကနတ်ဖျားဖြစ်သည်ဟု ဆိုကြ၏အငယ်ခုနှစ်မှ30ထိုအရနှင့်မနီးမဝေးပုပလိအမည်ရှိသောကျွန်းတကြီး၏နေရာရှိ၏ထိုတကြီးသည်ငါတို့ကိုလက်ခံ၍သုံးရပတ်လုံးကောင်းမွန်စွာလှုပ်ကြွေးပြုစုလေ၏ပုပလိမင်း၏အဖသည်ဖျားနာနှင့်ဝမ်းကြသွေးသွန်နာဆွဲ၍ တုံးလုံးနေသည်ကိုပေါလုဝင်၍ဆုတောင်းပြီးမှသူ့အပေါ်၌လက်တင်၍အနာကိုငြိမ်းစေ၏ဤသို့ပြုသောကြောင့်ထိုကျွန်း၌အနာယောဂဆွဲသောအခြားသူရှိသမျှတို့သည်လာ၍ချမ်းသာခြင်းကိုရကြ၏ထိုသူတို့သည်များစွာသောလက်ဆောင်တို့ကိုပေး၍ငါတို့သည်လွင့်ပြန်သောအခါရိတ်ခါများကိုလည်းတင်မောပေါ်သို့တင်ကြ၏အငယ်7မှ16 သုံးလလွန်လျင်နတ်သားအမွာတို့၏ရုတ်တုပါသော ထိုကျွန်း၌ဆောင်းကာလပတ်လုံးနေခဲ့ဘူးသော အာလေဇန္ဒြုသင်္ဘောကိုငါတို့သည်စီးပြန်၍သူရကုတ်မြို့သို့ဆိုင်လျင်သုံးရနေကြ၏ထိုမြို့မှ လွှင့်ပြန်၍ဝိုက်သွားသဖြင့်ရေကြုံမြို့သို့ရောက်၍တရက်နေပြီးမှတောင်လေလာသောကြောင့်နှစ်ရက်တွင် ပေါ်တယောလိမြို့သို့ရောက်ကြ၏ ထိုမြို့၌ညီကိုချို့တို့ကို တွေ့၍ခုနစ်ရက်နေကြပါဟု သူတို့သည်တောင်းပန်သည်အတိုင်းနေပြီးမှရောမမြို့သို့ခရီးသွားကြ၏။ရောမမြို့သားညီကိုတို့သည်ငါတို့လာကြောင်းကို ကြားသိလျှင်ခရီးဦးချိုပြုအပ်သောငါအချို့တို့သည်အပိဈေးတိုင်အောင်၎င်းအချို့တို့သည် သုံးစီရတိုင်အောင်၎င်းလာကြ၏ပေါလုသည် ထိုသူတို့ကိုမြင်လျင်ဘုရားသခင်ကျေးဇူးတော်ကိုချီးမွမ်း၍စိတ်သက်သာခြင်းသို့ရောက်လေ၏ ယောမမြို့သို့ရောက်ကြသောအခါတမ္မှုသည်အချင်းခံသောသူတို့ကိုကိုရံတော်မူ၌အပ်လေသော ပေါလုသည်မိမိကိုစောင့်သောစစ်သူရဲ့တယောက်နှင့်အတူမိမိအလိုလျောက်နေရသောအခွင့်ကိုရ၏အငယ်16မှ23သုံးရလွန်သောအခါပေါလုသည်ယူဒလူအကြီးကဲတို့ကိုခေါ်၍စုဝေးစေပြီးလျှင်ညီကိုတို့အကျွန်ုပ်သည်ယူဒလူမျိုးကိုမပြစ်မှား မိစဉ်ဖတ်ဆက်ကျင့်သော ထုံးတမ်းကိုမပယ်သောသူဖြစ်လျက်ပင်ယေရုရှလင်မြို့သားတို့သည် အကျွန်ုပ်ကိုအကျဉ်းထား၍ရောမလူတို့လက်သို့အပ်လိုက်ကြ၏။ရောမလူတို့သည်အကျွန်ုပ်ကိုစစ်ကြောပြီးမှသေထိုက်သောအပြစ်တစုံတခုကိုမျှမတွေ့သဖြင့်လွှတ်ခြင်းငှါအလိုရှိကြ၏။ထိုအလိုကိုယုဒလူတို့သည်ဆီးတားသောအခါ၊ကဲသာဘုရင်၏အယူတော်ကိုခံပါမည်ဟု အကျွန်ုပ်ဆိုရ၏။ထိုသို့ဆိုသောအမျိုးသားချင်းတို့ကို အပြစ်တင်စရာတစုံတစ်ခုရှိသောကြောင့်ဆိုသည်မဟုတ်ထိုကြောင့်တင်တို့ကိုမြင်၍နှုတ်ဆက်ခြင်းကအကျွန်ုပ်ခေါ်ပါပြီဣဒရေလမျိုး၏မျော်လင့်ရန်အတွက်ကြောင့်အကျွန်ုပ်သည်ဤတန်ကြိုးနှင့်ချီနှောင်ခြင်းကိုခံရပါ၏ဟု ပြောဆိုလျင် ထိုသူတို့ကတင်၏အကြောင်းကိုကြားလိုက်သောစာကိုယူဒပြည်မှအကျွန်ုပ်တို့မရကြထိုပြည်မှလာသောညီကိုတို့တွင်အဘယ်သူမျှ င်၌အပြစ်ရှိကြောင်းကိုမကြားမပြောပါသို့တော်လည်းဤဘာသာသည်အရရတို့၌ကဲ့ရဲ့အပြစ်တင်ခြင်းကိုခံရသောဘာသာဖြစ်သည်ကို အကျွန်ုပ်တို့ သိကြသည်ဖြစ်၍တင်ဤအယူဝါဒကိုတင်ဒီကိုယ်တိုင်ဖော်ပြသောစကားကိုအကျွန်ုပ်တို့သည် နားထောင်တင့်သည်ထင်မှန်၏ဟုဆိုကြလျင်နေ့ရက်ကိုချင်းချက်၍လူများတို့သည်ပေါလုတဲခိုရာရက်သို့ လာကြသည်ရှိသောပေါလုသည်ဘုရားသခင်၏နိုင်ငံတော်အကြောင်းကို တက်တည်ခံသဖြင့်၎င်းထိုသူတို့သည်ယေရှု၏အကြောင်းများကိုယုံကြည်စေခြင်းကမောရှိ၏ပညတ်တိကျမ်းနှင့်အနာဂတ်ကျမ်းတို့ကိုအမိပြု၍ဖျားယောင်းသွေးဆောင်သဖြင့်နာနဲ့အချိန်မှဆ၍ညအချိန်တိုင်အောင်ထုတ်ဖော်ဟောပြောလေ၏အငယ်24မှ29အချို့တို့သည်ပေါလု၏စကားကိုယုံကြ၏အချို့တို့သည်မယုံဘဲနေကြ၏ထိုတို့အချင်းချင်း သဘောကွဲပြား၍သွားကြ၏။သွားကြစဉ်တွင်ပေါလုသည်စကားတခုံကိုပြောလိုက်သည်မှာတန်ရှင်သောဝိညာဉ်တော်သည်ပရောဖက်ဟေရှာယအားဖြင့်မိန်တော်မူချက်ဟုမူကားတင်တို့သည်ကြားလျက်ပင်အ내ကိုနားမလဲဘဲကြားကြလိမ့်မည်မြင်လျက်ပင်အာယုံမပြုဘဲမြင်ကြလိမ့်မည်ဟုထိုလူမျိုးရှိရာသို့တွား၍ပြောလော့အကြောင်းမူကားသူတို့မျက်စိမမြင်နားမကြားစိတ်နှလုံးမသိ အကျင့်မပြောင်းလဲသူတို့အနာရောဂါကိုငါမငြိမ်းစေရသည့်တိုင်အောင် သူတို့ဤစိတ်နှလုံးသည်မိုက်လျက်နားသည်ထိုင်းလျက်ကိုမျက်စီကိုပိတ်လျက်ရှိကြ၏ဟုငါတို့ဘိုးဘေးများအားလျှောက်ပတ်စွာမိန်တော်မူ၏ထိုကြောင့်ဘုရားသခင်ကယ်တင်တော်မူခြင်းကျေးဇူးတော်ကိုတပါးမျိုးသားတို့အားပေးလိုက်သည်ဖြစ်၍သူတို့သည် နားထောင်မိအရာကိုတင်တို့တိမှတ်ကြလော့ဟု ပေါလုပြောဆိုပြီးမှယုဒလူတို့သည်တွား၍အချင်းချင်းများစွာသောဆွေးနွေးနှီးနှောခြင်းရှိကြ၏အငယ်30မှ31ထိုနောက်မှ ပေါလုသည်နှစ်နှစ်ပတ်လုံးမိမိငှားသောအိမ်၌နေသဖြင့်မိမိထံသို့လာသောသူအပေါင်းတို့ကိုဧကန်၍အဘယ်သူမျှမမြစ်တားဘဲဘုရားသခင်၏ နိုင်ငံတော်အကြောင်းကို အတည့်အလင်းဟောပြော၍၊သခင်ယေရှုခရစ်၏အကြောင်းများကိုသွန်သင်ပြသလျက်နေ၏။ရှင်လုကာစီရင်ရေးထားသောတမန်တော်ဝတ္ထုဖြစ်၏